အခန်းကြီး29အငယ်1မှ8အယေလမြို့ဒါဝိမင်းနေသောအယေလမြို့သည်အမင်္ဂလာရှိ၏တနှစ်ပေါ်မှာတနှစ်ထကြလောပွဲတို့ကိုအလှည့်လှည့်ခံကြလောတို့ရတွင်အယေလမြို့ကိုငါဆင်းရဲစေ၍ထိုမြို့သည်ဝမ်းနေခြင်းနှင့်ညီးတွားခြင်းရှိတော်လဲအယေလမြို့ကဲ့သို့ငါရှိမှဖြစ်ရလိမ့်မည်ငါသည်တင့်ပတ်ဝန်းကျင်၌တတ်ချမည် မြေရိုးနှင့်ဝိုင်းထား၍မြေကတုပ်များကိုလည်းတူးလုံမည်။တင်းသည်နှိမ့်ချခြင်းကိုခံ၍မြေတဲကပြောရလိမ့်မည်။မြေမှုန့်တဲကငယ်သောအတန်နှင့် မွေ့ရလိမ့်မည်။တင်ပြောသောအတန်သည်နတ်ဝင်သူပြောတန်ကဲ့သို့မြေတဲကထွက်၍တင်းသည်မြေမှုန့်တဲကအတန်သေးနှင့်တူတူမွဲ့ဆိုရလိမ့်မည်။တို့ရတွင်တင်းဤရန်သူအလုံးရင်းသည်အနုမြူကဲ့သို့၎င်း ကြောက်မဲ့ဖွယ်သောသူအလုံးရင်းသည်လွင့်သွားသောဖွဲကဲ့သို့၎င်းဖြစ်၍အလင်းတစောချက်ချင်းအမှုရောက်လိမ့်မည်။ကောင်းကင်ဘုရားအရှင်သာရဘုရားသည်မိုးချုံခြင်းမြေလှုပ်ခြင်းအတံပလံမြည်ခြင်းနှင့်တကွမိုးသက်မုန်တိုင်းလောင်တက်သောမီးလျံအားဖြင့်အပြစ်ပေးတော်မူမည်။အပြည်ပြည်ကလာ၍အယေလမြို့ကိုစစ်တိုက်သောအလုံးရင်းအယေလမြို့နှင့်ရဲတိုက်ကိုတိုက်၍ ညှင်းဆဲသောသူအပေါင်းတို့သည်အိပ်မက်တည်းဟူသောညရူပါရုံကဲ့သို့ ဖြစ်ရကြလိမ့်မည်။မွတ်သိပ်သောသူသည်အိပ်မက်တွင် စားရသည်ဟုထင်သော်လည်း၊နိုးသောအခါအမွတ်အသိပ်မပြေသကဲ့သို့၎င်း၊ရေငတ်သောသူသည်အိပ်မက်တွင်သောက်ရသည်ဟုထင်သော်လည်း၊နိုးသောအခါနွမ်းနယ်လျက်၊တောင့်တလျက်ရှိသကဲ့သို့၎င်း၊အပြည်ပြည်ကလာ၍ဇိအုန်တောင်ကိုစစ်တိုက်သောအလုံးအရင်းသည် ဖြစ်ရလိမ့်မည် အငယ်9မှ14ဖြင့်နှွဲ၍မှိုင်တွေကြလော့ကာမဂုဏ်၌ပျော်မွေ့၍မှုန်လျက်နေကြလော့စပြည့်ရေကိုမတော့ဘဲရင်မှုလျက်တည်ရည်တရက်ကိုမတော့ဘဲတင်းရင်လျက်ရှိကြ၏အကြောင်းမူကားသာရဖျားသည်အိတ်ချင်သောသဘောကိုတင်တို့၌တွင်းသည်ဖြင့်တင်တို့မျက်စိကို ပိတ်၍တင်တို့၏ပရောဖက်များမင်းများ ဗျာဒိတ်ခံသူများတို့ကို ဖုံးလွှမ်းတော်မူပြီဗျာဒိတ်တော်ရှိသမျှသည်တစိ့ခတ်သောစာကဲ့သို့တင်တို့၌ဖြစ်၏ထိုစာကိုစာတတ်သောသူအားပေး၍ဤစာကိုဖတ်ပါလောဟုဆိုလျင်ထိုသူကဤစာကိုငါမဖတ်နိုင်တစိ့ခတ်လျက်ရှိ၏ဟု ပြန်ပြောတတ်၏ထိုစာကိုစာမတတ်သောသူအားပေး၍ဤစာကိုဖတ်ပါလောဟုဆိုလျင် ထိုသူက ငါသည်စာမတတ်ဟုပြန်ပြောတတ်၏။ထာဝရဘုရားကလည်းဤလူမျိုးသည်နှုတ်နှင့်ငါထံသို့ချဉ်ကပ်၍နှုတ်ခမ်းနှင့်ငါကိုယူသေးကြ၏။စိတ်နှလုံးမူကားငါနှင့်ဝေးလာ၏။လူတို့စီရင်သောပညာတို့ကိုအမိပြု၍ငါကိုကြောက်ရွံ့ကြ၏။ထိုကြောင့်အံ့ဩကြောက်မဲ့ဖွယ်သော အမှုကိုဤလူမျိုးတွင်တပံငါပြုဦးမည်။ သူတို့တွင်ပညာရှိတို့၏ပညာသည်ပျက်စီးလိမ့်မည်ဉာဏ်ကောင်းသောသူ၏ဉာဏ်သည်လည်းကွယ်ပြောက်လိမ့်မည်ဟုမိန့်တော်မူ၏အငယ်15မှ24သာရဖျားမတိစေခြင်းဟာနဲ့နဲသောအကြံကိုကြံ၍မှောင်မိုက်ထဲမှ အမှုကိုပြုလျက်ငါတို့ကိုအဘယ်သူမြင်သနည်းငါတို့ကိုအဘယ်သူသိသနည်းဟု ပြောဆိုတတ်သော သူတို့သည်အမင်္ဂလာရှိကြ၏ သင်တို့သည်ဖောက်ပြန်ကြသည်တကား။အိုးထိန်းသမားကိုအိုးမြေကဲ့သို့မှတ်ရသလော။လုပ်အပ်သောအရာသည်လုပ်တတ်သောသူကိုရည်မှတ်၍၊ဤသူသည်ငါ့ကိုမလုပ်ဟုဆိုရမည်လော။ဖန်ဆင်းအပ်သောအရာသည်ဖန်ဆင်းတတ်သောသူကိုရည်မှတ်၍၊ဤသူ၌ပညာအတတ်မရှိဟု ဆိုရမည်လော။လေဗနုန်တောင်သည်ဝပြောသောလယ်ပြင်ကဲ့သို့၎င်း၊ဝပြောသောလယ်ပြင်သည်တောကဲ့သို့၎င်း ဖြစ်ရသောအချိန်နီးပြီမဟုတ်လော ထိုကာလ၌နားပင်သောသူတို့သည်ကြမ်းစကားကိုကြားကြလိမ့်မည်မျက်စိကန်းသောသူတို့သည်မြည်ရှက်ခြင်းမှောင်မိုက်ခြင်းနှင့်ကင်းလွတ်၍မြင်ကြလိမ့်မည်စိတ်နှိမ်ချသောသူတို့သည်ဒါရတ်ဖျားကိုအမိပြု၍ဝမ်းမြောက်ခြင်းတိုးပွားကြလိမ့်မည်လူတို့တွင်ဆင်းရဲသောသူတို့သည်ဤဒေလအမျိုး၏ တန်ရှင်းသောဘုရားကိုအမိပြု၍ရွှင်လန်းကြလိမ့်မည်။အကြောင်းမူကား၊ကြောက်မက်ဘွယ်သောသူသည်ဆုံးရှုံးရ၏။ဆဲရေးသောသူသည်ပျောက်ကုန်ရ၏။သူ့အပြစ်ကိုချောင်းမြောင်းသောသူ၊တရားတွေ့၍ဆင်းရဲသားကိုအပြစ်ရောက်စေသောသူ၊မြို့တံခါးဝမှာအမှုသည်ကိုကျော့မိစေခြင်းငှါပြုသောသူ၊အပြစ်မရှိသောသူကိုမတရားသဖြင့်ရှုံးစေသောသူအပေါင်းတို့ကိုသုတ်သင်ပယ်ရှင်းရ၏ သို့ဖြစ်၍အာဗြဟံအမျိုးကိုရွေးနှုတ်တော်မူသောထာဝရဘုရားသည်ယာကုပ်အမျိုးကိုရည်မှတ်၍မိန်တော်မူသည်ကားယာကုပ်အမျိုးသည် နောက်တဖန်ရှက်ကြောက်ခြင်းမျက်နာပြက်ခြင်းမရှိရထိုအမျိုးသားတို့သည်ငါစီရင်သောအမှုကိုမြင်လျင်ငါနာမကိုမိမိတို့တွင်ယိုသေးကြလိမ့်မည်ယာကုပ်အမျိုး၏တန်ရှင်သောဘုရားကိုယိုသေး၍ဤတွေလအမျိုး၏ဘုရားသခင်ကို ကြောက်ရွံ့ကြလိမ့်မည်။စိတ်သဘောဖောက်ပြန်သောသူတို့သည်ပညာတရီကိုရကြ၍ဆန့်ကျင်ဘက်ပြုသောသူတို့သည်လည်းဆုံးမဩဝါဒစကားကို နာယူကြလိမ့်မည်။